ကျေးဇူးရှင်မဟာဗောဓိမံဆရာတော်ဘုရားကြီးတတလူသာသနာပြုစခန်း၌29ရက်4လ69ခုနံနက်ပိုင်းတွင်ရွှေချက်တို့တကွန်တိုင်းအနေကစားတင်တရားတော်တကွန်တိုင်းပွဲမှာကြွလာတဲ့တို့တရားဓမ္မတွေအနေကစားတင်ပွဲရဲ့လုံထုံးလုံနည်းဒါတို့ပထမဆုံးသဘောပေါက်အောင်နာကြကြပါ အမိကဘာတင်မွဲဆိုတာအမိကဘာတင်မွဲဆိုတာဖရာကိုအသက်သွင်းတာမဟုတ်ဘူးသူ့အမိကဘာတင်မွဲရဲ့ထုံးတန်လေးတစ်ခုဖရာပြိနိဗ္ဗာန်တန်ပြီးတော့ဖြစ်လာခဲ့တာလေးကိုအရင်အာယုံပြုကြပါသူ့တက္ကရီတရားသုံးခုနှစ်တဆုံလာပြီးနိဟောဘုဒ္ဓဟူ ၄နာရီချိန်မှာသူဘုရားဖြစ်သူရောက်တော်မူတယ်ပါပလုံးလောကအာလုံးကိုချွတ်ထိုက်ရှိတဲ့ပုဂ္ဂိုလ်များကိုချိုး၍အာလုံးသောပုဂ္ဂိုလ်တို့ကျွတ်ပြီးတဲ့အချိန်ကျတော့ပြိဋိဘံသာနေအဲတော့သူပြိဋိဘံသာနေအချိန်ကတက္ကရာဘုရားနဲ့သူ48ခုနှစ်ဖြစ်သွားပြီ အဲဒီတရား48ခုနှစ်ကဆုံးလာပြီနေ့ဒီငါးနေ့ကြာပြီအဲဒီပြိဋိဘံဆံပြီးတလပြီးတဲ့ချိန်အဲတော့တို့တက်ကလေး148ခုနှစ်မယုံလာပြီနေ့မှာဘုရားရှင်ရဲ့ဖွားပဲတော်လည်းဖြစ်ဘုရားရှင်ရဲ့သဗ္ဗညုဏညာကိုရတော်မူရာဘောဓိပင်လည်းဖြစ်တဲ့ သူ့ဘောရီပင်ကြီးရဲ့တောင်ကိုင်းဟာအလိုလျောက်အဲလေမတိုင်းမူးမခပဲနဲ့ကျိုးကြသွားတာရောအဲ့တော့ဘောရီပင်ကြီးတို့ဖွားဘက်တော်ကြီးကျိုးကြသွားတဲ့ခါကြတော့အဲ့ဒီအချိန်ကတို့သာသနာမှာအကြီးဆုံးဆိုရင်ရှင်မာကသဗ္ဗကိုတော်ကြီးပဲကြံတော့အဲ့တော့ရှင်မာကသဗ္ဗကိုတော်ကြီးစီသွားပြီးတော့အရှင်ဘုရားသင်္အားရှင်ရဲ့ဖွားဘက်တော်ဖြစ်တော် ဘောဓိပင်ကြီးတော်ဖြင့်တောင်တိုင်းကကျိုးကြသွားပြီဘုရားတပည့်တော်တို့ဘယ်လိုများဆောင်ရွက်ရပါမလို့လို့အဲ့ဒီမှာသွားလျှောက်သွားလျှောက်တဲ့ခါကျတော့ဤဘောဓိပင်ဆိုတာဘုရားရှင်ရဲ့ခွားပဲတော်လည်းဖြစ်တမ္မုဒညာတော်ရတော်မူတဲ့ဌာနလည်းဖြစ်တဲ့အတွက်ဘုရားနဲ့အတူတူပဲအဲ့တော့တို့ဘုရားကဲသို့ထူလို့၍ ဥပွေချရမယ်လို့တို့ရှင်မကသဗ္ဗကိုတော်ကြီးကအမိန့်ချလိုက်ဗျာအဲ့ဒီခါကျတော့တို့တူတူပြောပြောကြပါဆိုရဲ့ဒီချိန်ကျတော့တို့ဖျားထူပြီးရောဖျားထူပြီးတဲ့ချိန်ကျတော့တကားတို့တကားတွေကနေပြီးတော့ကသဗ္ဗရှင်မကသဗ္ဗကိုတော်ကြီးကိုသွားလျှောက်တယ်အရှင်ဖျားဖျားတော့ထူပြီးပြီဒီထူပြီးတဲ့ဖျားကိုတပြည့်တော်တို့ဘယ်လိုများကူးကွယ်ရပါမလဲလို့အဲလိုလျှောက်ထားတော့ ရှောင်ကြတယ်အဲ့ခါကျတော့ဟဲ့ဖရာပွင့်တုံးကတက္ကရတရားသုံးခုနှစ်တဆုံလာပြင်းနေ့မနေ့၄နိုင်ချိန်တုန်းကလည်းသူတဏှာကိုအောင်တဲ့အတွက်အဝိဇ္ဇာကိုလွှမ်းမိုးနိုင်တဲ့အတွက်အနေကသာတိသံသာရာသာရှိတဲ့ဥဒန်းကိုကျူးတော်မူတယ်အဲ့တော့ဒူလည်းပဲအဲ့ဒီလိုဥဒန်းကျူးပြီးတော့ဖရာကူသာဥဒန်းကျူးဥဒန်းကျူးပြီးတော့ တို့ဖရာဖြစ်ကိုအတိမပြုကြသူရဲ့ဆိုပြီးအဲ့ဒီကသာပြီးတို့ဒီအနေကသာတင်ပွဲဖြစ်လာဗျာအဲ့တော့အနေကသာတင်ပွဲဆိုတာဟိုတို့တန်ဃာတွေကနေပြီးတော့ဖရာကိုအသက်သွင်းတာမဟုတ်ပါဘူးဖရာရဲ့ကိုယ်သာဖရာပွင့်တုံးကဥဒန်းကျူတော်မူတဲ့အတိုင်းအနေကသာဒီတန်တာရာစရှိတဲ့တို့ဂါထာတော်များနဲ့ဥဒန်းကျူသည်ဒါတို့အနေကသာတင်ကြီးရဲ့ ရာသဝင်အဲ့တော့တို့ဒီနေကစားတင်ပွဲတွေကြတော့ဘာတွေလုပ်ရတယ်လဲဆိုတော့ဘုရားရှင်တို့တက္ကရတရား၃ခုနှစ်ကဆုံလာပြည့်နေ့နာနေဒါတို့အများသတ်မှတ်ထားတာပြောတာပေါ့လေဟိုတို့သာတဲ့အတိုင်းဆိုရင်ကဆုံလာပြည့်နေ့ညနေမှာဒေဝဗုဒ္ဓမန်ကိုအောင်ပြီးတော့လာပြီကျော်တရက်နေ့မနေ့၄နာရီချိန်မှာအာတဝကရညာ သဗ္ဗညုတညာအနာဝရဏညာကိုရတော်မူတယ်ဒီလိုဆိုသူ့အတွက်တော့ဖျားဖြစ်သွားပြီသူ့ကိစ္စတော့ပြီးသွားပြီသို့တော်လည်းပဲငါနဲ့ပတ်သက်တဲ့ဝိညာဉ်ရတယ်လေငါကဲ့သို့ပြီးအောင်မြောက်အောင်ဆောင်းနိုင်အောင်ဆိုပြီးတော့သတ္တဌာနရဲ့လို့ခုနဌာနသာတော်မူပြီးအဋိဌာဝင်နေအဲ့ဒါကိုတို့သတ္တဌာနသာတော်မူကံလို့ဆိုဗျာ အဲ့ဒီတို့တတ္တဌာနဆံတော်မူခန်းကကဆုံလာပြင်းနေ့ကစရင်ဝါဆိုလာဆန်း9ရက်နေ့လောက်ကြာမှပြီးပါလိမ့်မယ်အလုံးစဌာနာကိုဟို9ရက်စီနဲ့မြောက်ကြည့်ပါအဲ့ဒီ9ဌာနမှာဘောဓိပင်မှာလာပြီကျော်တရက်နေ့မနေ့အာတဝခရညာရတဲ့ချိန်ဥဒန်းကျူးတဲ့အနေကသာရီတန်တာရာအဲ့ဒီပထမပလင်ကတတ္တဟာမှာပဲ နောက်ဆုံးရက်ဖြစ်တဲ့အချိန်တို့လာပြီကျော်9ရက်10ရက်လောက်နေမှာပေါ့လေအဲ့ဒီအချိန်မှာပဋိစ္စသမုပ္ပါအနုလုံးပတိလုံးတကားတို့အနုလောမပတိလောမဒါတွေကိုဟာလုပ်ပြီးတို့တကားအနုဥဒန်းကျူတော်မူတယ်ဒါတို့ပထမပလင်ကတတ္တဟမှာဘုရားရှင်ရဲ့ဆောင်ရွက်ချက်အဲ့ဒါပြီးတော့တို့ဒုတိယအချိန်ဖြစ်နေတော့တို့ယရနာကရရွှေဆိုတာ သတုတ္တတတာမှာရှိပါတယ်အဲ့ဒီချိန်မှာအဘိဓမ္မာခုနှစ်ကျမ်းကိုဆင်ခြင်တော်မူပါတယ်အဲ့ဒီမှာအဘိဓမ္မာခုနှစ်ကျမ်းဆင်ခြင်ရင်းနဲ့ပဋ္ဌာန်းကျမ်းရောက်တဲ့ချိန်မှာသူ့ညာတော်ဟာကိုမျိုးကျင်တိုင်းကိုမျိုးလို့ရတဲ့အတွက်ရောင်ကြီးတော်များကိုမျိုးအဲ့ဒါကိုအကြောင်းပြု၍ပဋ္ဌာန်းကျမ်းပဋ္ဌာန်းပါဠိတော်ကိုရွရပါတယ်ဒါပြီးတော့သူ့နောက်ဆုံးတတ္ထလို့ခေါ်တဲ့ နေုံလာပြီးကျော်73ရက်နေ့လောက်ကစမှာပေါ့လေဝါဆိုလာစား9ရက်6ရက်နေ့လောက်ထိအဲ့ဒီအချိန်မှာတို့ပတ္တမတတဟာဖြစ်တဲ့လင်းလုံးဘောဓိပင်အဲ့ဒီလင်းလုံးဘောဓိရောက်တဲ့အချိန်ဘုရားရှင်ဟာဝိနည်းအလုံးကိုပေါ်30တပုံမှာရှိတဲ့ကျွတ်ထိုက်တဲ့ပုဂ္ဂိုလ်တွေမကျွတ်ထိုက်တဲ့ပုဂ္ဂိုလ်တွေအဲ့ဒီအလုံးတို့ပေါ်ကိုမေတ္တာပွားကရုဏာပွားမုဒိတာပွားဥပေက္ခာပွား ဓမ္မဝိဟာရနဲ့နေတဲ့အချိန်အဲ့ဒီမေတ္တာပွားမှုကိုလည်းအနေကစားတင်ပြည့်နေယူရပါတယ်အဲ့ဒီသတ္တမတထလင်းလုံးဘောဓိပင်မှာဓမ္မဝိဟာရ၄ပါးနဲ့နေတဲ့အချိန်မှာပဲတို့ဗမာပြည်ကနေပြီးအိန္ဒိယပြည်ကိုကုံရောင်းကုံဝယ်နဲ့သွားတဲ့တဖုတ်သားတို့ဗလီကတို့အဲ့ဒီညီနောင်ကအဲ့ဒီဖရာစီရောက်ရောက်တဲ့ခါကျတော့တို့ပြားမုံသွန်းကိုလှူ လူပြီးတဲ့အခါကျတော့သရဏဂုံခံယူပါလားအဲ့ဒီခံယူတဲ့အချိန်မှာသူဖရာရဲ့တရားရဲ့ဒါနှစ်ခုပဲရှိပါသေး။တန်ဃာဆိုဒီမှာတို့တရားသုံးကိုနှစ်ဝါစုလာပြင်နေကြမှာပေါ်မှာဖြစ်တဲ့အတွက်တို့တဖုတ်သားနဲ့ပလိကတို့ကိုဒွေဝါသိကသရဏဂုံရှင်းလင်းတော်မူပါတယ်။တို့အဲ့ဒီဒွေဝါသိကသရဏဂုံပထမဆုံးလူသားတွေက သရဏဂုံတီသူဆိုရင်အဲ့ဒီသဖုတ်သားနဲ့ပလိကတို့နှစ်ဦးပဲအဲ့ဒါကိုတို့အကြောင်းပြု၍တို့ဒီမှာကြတော့ဘုရားဂုံတော်တရားဂုံတော်ကိုဥဒန်းကျူသောအားဖြင့်ရုပ်ဖပွားများသောအားဖြင့်အနေကစားတင်မှုကိစ္စပြုရပါတယ်ဒါတို့တတဌာနခုနဌာနမှာလှုပ်ဆောင်ကြအလုံးပြီးရောအဲ့ဒီပြီးပြီဆိုတော့မှရှိဖရာရှင်တို့ အထိုးထိပ်ကိုရောက်တဲ့ကဲသို့တို့ဘုရားရှင်လည်းထိုးထိပ်သို့ရောက်တော်မူဖို့အာယုံပြု၍ဆရာတော်ဗောဓိယာမူလီနဲ့သိမ့်ပါတယ်ဒါတို့အနိကသာတင်မွေးစားကြတော်မယ်အဲ့တော့အနိကသာတင်မွေးစားတဲ့ခါကျတော့အနိပထမဆုံးဘုရားရှင်ဥဒံကျွင်းတော်မူတဲ့အနေကပါတိသံသာရံစပါမယ်အဲ့တော့တို့ဒါလေးလည်းပဲတို့တက္ကະဓမ္မတိ သဘောပေါက်အောင်သံဃာတော်ဒီအနေကသာတိတန်တာရံဆိုတော့အချိန်မိမိတို့ကိုယ်တိုင်လည်းသဘောပေါက်အတိတ်ပဲပြီးပြီးတော့ကျင်းယူသပွဲဖြစ်အောင်ပြီးတော့တို့ဘုရားရှင်ကိုစားဥဒန်းကျူထားတဲ့ဒီရွှေချက်သူတကွန်နိုင်ဘုရားကိုလည်းပဲဟောတို့သံဃာတော်ဒီဘုရားကိုစားဥဒန်းကျူသဖြင့်ဘုရားဖြစ်သူရောက်တော်မူပြီဆိုတာကိုအတိမပြောရအောင် တို့အနိကသာတိသံသာရံကိုအရင်အာယုံပြုပြီးပါအဲ့တော့တို့အနိကသာတိသံသာရံဆိုတာဘာပြောတာတော့ဖျားရှင်ကတို့ဥဒန်းကျူးတဲ့နေရာမှာပံဝေကရလို့ထိတ်လန့်လို့ဥဒန်းကျူးတာလည်းရှိပါ ပြီးတော့တို့ဝန်တာလုံးလို့ဥဒန်းကျူးတာလည်းရှိပါတယ်တို့အဲ့လိုဥဒန်းကျူးတာနှမျိုးရှိတဲ့တဲမှာဒီအနိကသာတိသံသာရံ ဒီဥဒန်းကျူးမှုကတော့ဝန်ပါလွန်းလို့ဥဒန်းကျူးတဲ့ဥဒန်းတော်လို့ဆိုပါဗျာအဲ့တော့ဘာကိုကျူးထားတယ်လဲဆိုတော့တို့အနိကသာတိသံသာရံသနာဝိတ္တအာနိတိတံအဲ့ဒါကိုအကုန်လုံးဘာသာပြန်တော့သူ့ကိုလူဘဝတွေနတ်ဘဝတွေဓမ္မဘဝတွေအပေလေးပုံဘဝတိရိစ္ဆာန်ဘဝအစရည်တဲ့ဘဝများစွာကိုခန္ဓာအိမ်ဖြစ်နေတည်ဆောက်ထားခဲ့တဲ့ အဲတဏှာယောက်ျားကိုသူမန်လဲမန်ငေါက်လဲငေါက်ပြီးတော့ကိုနှိတ်ကိုတော်အားဖြင့်ဥဒန်းကျူးတဲ့ခါသာအဲတော့တဏှာယောက်ျားဟဲ့လက်သမားဒါကသူပထမဆုံးတဏှာကိုလှမ်းပြီးတော့သိမ်ခေါ်လိုက်တဲ့စကားလေးပါသင်ရဲ့လက်ချက်ကိုငါမသိသဖြင့်တဲ့ဘဝများစွာတန်တရာများစွာကာလပါလုံးဒုက္ခများစွာသာတိအစရှိတဲ့ဒုက္ခတွေကိုအဖန် တဖာမှအထာတာကျင့်အဲကျင်လေပြီးတော့တန်တရာကိုငါလည်းခဲ့ရတယ်တဲ့တဏှာယောက်ျားဟဲ့လေသမားအခုချိန်တော့ဖြင့်တင့်ကိုငါလက်မိလဲရမိနေပြီတဲ့တင်ရဲ့ပြုခဲ့အိမ်တွေကိုလည်းငါမြင်နေပြီဒါကြောင့်မို့အခုအချိန်ကစပြီးတင့်ကိုလည်းငါချိုးဖြက်လိုက်ပြီပြီးတော့အလုံးစုံတော့တင်ရဲ့အပင်ပင် အချင်းတိုင်းများနဲ့တူးတဲ့ကိလေသာအလုံးတို့ကိုလည်းချိုးဖဲ့ပြီးပြီတဲ့ဒါရင်မကသေးဘူးတဲ့သင်အိမ်မှာအထုပ်ကဲသို့တတ်ထားသောအဝိဇ္ဇာတိဟုသောကိလေသာကိုလည်းပဲငါချိုးဖဲ့ဖြစ်စီပြီးပြီတဲ့ဒါရင်မကသေးဘူးသင်ပြုပြင်မှုရှိတဲ့တဏှာတို့ရဲ့အာလုံးတို့ပေါ်မှာပြုပြင်မှုကျင်းတဲ့တဏှာကုန်ခန့်ရာ ဖြစ်သော နိဗ္ဗာန်တို့ငါယခု ရောက်ပြီလို့အဲ့လိုဥဒန်းကျူးတာပါပဲသာတို့အနေကသာတိသံပါရံဆိုတဲ့ဂါထာတော်ရဲ့ဥဒန်းတော်ရဲ့အတိပဲပါပဲအဲ့တော့တန်ဃာတော်ရှင်ကောင်းရှင်များပေါင်းတို့ဗျာအခုချိန်ဆိုရင်ဘုရားရှင်တက္ကရတရား၃ခုနှစ်ကဆုံလာပြီနေ့နာနဲ့၄နာရီချိန်မှာ အာတဝေခရညာနဲ့တကွသာပင်ယုဒညာ အနာဝရဏညာကိုရတော်မူသောအချိန်ဖြစ်ပါပြီဗျာအဲ့ဒီအချိန်နဲ့ချိန်ကိုက်အားဖြင့်အခု အရှင်ဘုရားတို့ရဲ့ဥထိတ်နဲ့ရောက်နေတော်ရွှေချက်သူတီတီတော်ဘုရားကိုလည်းပဲအဲ့ဒီဘုရားရှင်ရဲ့ကိုသားအရှင်ဘုရားတို့ကနေပြီးအနေကဗာတိတန်တာရံအစချီတဲ့ဥဒန်းဂါထာတော်ကို၃ချိန်၃ခါရုပ်ပါ ပူဇော်ပြီးဖရာတပည့်တော်တို့ဖရာကိုယ်သာဥဒန်းကျူးကြပါစို့ဖရာအနိကသာတိသံပါရံသာနာဝုဒာအနိတိတာကဟပါရကဝေတံတော်ဒုက္ခသာတိပုဏပုဏံကဟပါရကဒိဋ္ဌောတိပုဏ္ဏိဟာနာကာယတိ သာဘာတိသာဓုခာပေခာဂဟဥဒါဝိသင်္ခတာဝိသင်္ခာရကတံစိတ်ဟာတဏနာကယမိစ္ဆာအနိကသာတိသန္တာရာသန္တာဝိတာအာနိကိတံဂဟကာရပဝိတံတောဒုက္ခသာတိပုဏ္ဏပုဏ္ဏဂဟကာရတိထောတိ อุนาดิหานาคาปิตาวาดิคาตุกาเปคากหาอุดาวิเตกตาวิเตคารกตาไตาသနာနာခယမိသကာအနိကသာတိသာနာရာသန္တာဝေတာအနိတိတံသာကာရကဝေတံသောဒုက္ခသာတိအပုနာ သာသာရဒိထောတိပုဏ္ဏဒေယနာသဟတိသာဘာဝိသာဒုတာပေခာသာဘုဒ္ဓဝိจิตတာဝိจิตာရကတံစိတ်တာသမာနံခယမိစ္ဆတာဒါကပထမဆုံးဘုရားတပည့်တော်တို့တက္ကရာတရား၃ခုနှစ်ကဆုံလာပြင်းနေ့ ၄နာရီချိန်မှာဥဒန်းကျူးပါတယ်အဲ့ဒီဥဒန်းကျူးပြီးပထမတတ္တရာဖြစ်တဲ့ဘောဓိပင် အောက်မှာဘုရားရှင် ခုနှစ်ရလုံးလုံးတရင်သုံးပါတယ်အဲ့ဒီအပရာသီတပလင်ပေါ်တရင်သုံးရင်နဲ့ဒီတနာကုန်ရင်းဖြစ်တဲ့အဝိဇ္ဇာတနာဘဝတန္တရာကိုကုန်ခန်းစေနိုင်တဲ့ဒီတရားနှစ်ပါးကုန်ခန်းလုံးငါဘုရားဖြစ်ပြီးပြီ အဲ့တော့ဒီတရားနှစ်ပါးကဘယ်လိုများတို့တတ္တဝါဒီကိုလှက်ပနေတယ်လဲဆိုတာကိုပထမဆုံးဆင်ញင်တော်မူပါတယ်ဆင်ញင်တော်မူတော့တတ္တဝါအာလုံးတို့ကိုအဝိဇ္ဇာကစ၍ခြေလဲပါတယ်အောင်ဖရာတို့တတ္တဝါအစအဝိဇ္ဇာကဟုတ်ပြီအဝိဇ္ဇာတော့ဖြစ်တာမမီဒီအဝိဇ္ဇာဖြစ်တော့ဘာဖြစ်တယ်လဲလို့ အာဝိဇ္ဇာကိုအကြောင်းငံဖြင့်နဲ့စဉ်းစားတော့မတိမှုနဲ့ဘုရားတို့သင်္ခါရကိုပြုလုပ်သည်တချို့ကြတော့လဲပုံညာပြီးသင်္ခါရဆိုတဲ့ကောင်းမှုတွေမသိမှုအာဝိဇ္ဇာနဲ့တွဲလို့တချို့ကြတော့လဲကောင်းတယ်ထင်ပြီးအပုံညာပြီးသင်္ခါရတွေကိုမသိမှုနဲ့တွဲလို့တချို့ကြတော့လဲကောင်းတယ်ထင်ပြီးအနေသာပြီးသင်္ခါရလို့ခေါ်တဲ့မလုံမရှက်တဲ့ အရူပခံသိနဲ့တူတဲ့ကုသိုလ်ကောင်းမှုတွေကိုအဝိဇ္ဇာနဲ့မိပြီးတွဲလုပ်တယ်။ဟုတ်ပြီအဲ့ဒီသင်္ခါရတွေပြုလုပ်တော့ဘာဖြစ်တယ်လဲ။ဝိညာဉ်ဆိုတာပေါ်လာတယ်။ဝိညာဉ်ပေါ်တော့ဘာဖြစ်တယ်လဲ။နာယုတ်အဲ့ဒီကနေပြီးသာလာယရဏဖာတာဝေဒနာပေါ်လာ။အဲ့ဒီဝေဒနာပေါ်လာတော့ဘာဖြစ်တုံခံစားရင်းနဲ့တဏှာတွေပြန်ဖြစ်အဲ့ဒီတဏှာဖြစ်တော့ဘာဖြစ်တုံဆွဲလာမှုဥပါဒါ အဲ့ဒီဥပါဒံဖြစ်တော့ဘာဖြစ်တယ်လဲအဲ့ဒီသွဲရာတိုင်းဘဝတွေရပြီဘောကပတိဒီဝဒုက္ခဒေါမနတာဥပါယတာအစရှိတဲ့ဒုက္ခတွေတတိရတာကြီးဖြစ်ပုံကိုပဋိစ္စသမုပ္ပါလို့ခေါ်တဲ့သယဟလေပုံကိုဘုရားရှင်ဆင်ញင်တော်မူပါတယ်အဲလိုဆင်ញင်တော်မူပြီးဒါနဲ့အမှန်အမှန်တိုင်းထိုးထွင်းပြီးတဲ့ဉာဏ်ပညာရှိတဲ့အတွက် အဲ့ဒီအချိန်မှာတခါဥဒန်းကျူးတော်မူပါတယ်အဲ့ဒီဥဒန်းကြတော့ယရာဟဝေပါတုဘုန်တိဓမ္မာအာဒါပိနောသာရတောပြမနတအထာတကင်ခာဝေပယန္တိတဘာယာတောပသာနာတိတဟိတုဓမ္မာလို့ဒီဥဒန်းကိုကျွင်းတော်မူပါတယ်အဓိပ္ပာယ်ကတော့အကျဉ်အခါမှာကြောင်းညာဆိုင်တဲ့အာဒါပိဝရိယ အဲ့ဒီအာတာပိဝရိယရှင်လျက်ကဇံကိုဝင်သားလျက်ကမကောင်းမှုမှာအပပြုတ်ပြီးတော့သူအားဒီပဋိစ္စသမုပ္ပါရဲ့အကြောင်းဆက်အကျိုးဆက်တရားတွေကိုညာဝမှာထင်ရှားဖြစ်ပေါ်လာတယ်တဲ့အဲ့ဒီထင်ရှားဖြစ်ပေါ်လာတဲ့အခါ၌သူမကောင်းမှုမှာအပပြုတ်ပြီးတဲ့ပုဂ္ဂိုလ်အားအလုံးစုံသောအဲ့ဒီအကုသိုလ်ကာမဖဒတရားကုသိုလ်ကာမဖဒတရားတို့ကိုဝပယံတိသွား မှုန့်လွင့်လေပြလိုက်ပြီတဲ့အဲ့လိုမှုန့်လွင့်ပြီးခင်းရောက်အဲ့ဒီပုဂ္ဂိုလ်ဒီအကြောင်းနဲ့တကွာဖြစ်သောအကျိုးသက်တို့ဤအချင်းအရာအလုံးကိုသိပြီသိတော့ဒီလို့အဲ့လိုဥဒန်းကျူးပါလေတန်ခါတော်ရှင်ကောင်းရှင်များပေါင်းတို့ဗျာဖရာရှင်ဒီပဋိစ္စသမုပ္ပါအနုလောမနေကို ပထမဆုံးဆင်ခြင်းဆင်ရင်ပြီးတဲ့ကာလ အဲ့ဒီပဋိစ္စသမုပ္ပါဒ်ရဲ့ခြင်းရာကိုတီးပြီးခြားခြားဂါဂနာနာသိတော်မူသောတိုင်းယရာဝေပါတုဘွန်တိဓမ္မကိုဥဒန်းကျူတော်မူပါတယ်ခင်ဗျာအဲ့ဒီဘုရားရှင်ဥဒန်းကျူတဲ့အတိုင်းအဖို့လည်းပဲအရှင်ဘုရားတို့သည်အရှင်ဘုရားတို့၏ဥထိတ်ထဲ၌ဤထားလျက်ရှိသောကျွေချက်သို့သေရီတော်ကြီးအားဘုရားတပည့်တော်တို့ဘုရားရှင်ရဲ့ကိုယ်သာဥဒန်းကျူသောအားဖြင့်ပဋိစ္စသမုပ္ပါအနုလုံကို ရွယ်ပွားပြီးရရာဟဝေပါတို့ဘွန်တိဓမ္မာဖြင့်ပူဒန်းကျူး၍ပူဇော်ကြပါကုန်ဗျာအာဝိဇာပိစယသင်္ခါရာသင်္ခါရပိစယဝိညာဏဝိညာဏပိစယနာမရူပနာမရူပပိစယသာလယရဏသာလယရဏပိစယဖာတော်ဖာတာပိစယဝေဒနာဝေဒနာပိစယတဏှာ သနာပိစယာဥပါရဏာဥပါရဏပိစယာတောပပပိစယာသာတိသာတိပိစယာသရာမရဏတောကပတိဒီဝါဒုက္ခဒေါမနတုပါယတာသံဘဝန္တိဣဝမိတတဇီဝလာတာဒုက္ခခန္ဓာတသမုရယောဟောတိ ယရာဝိပါဒုဘုံတိဓမ္မာအာတာရိနောသာယတော ပြမနာတာအထာတာကိခာဝပယံတိတာပါယာတောပါကနာတိတာဟိတုဓမ္မာအဲဒီပထမတတမှာပါပဲဖရာရှင်ပြီး ဋိစ္စသမုပ္ပါကိုအနုလုံခင်းရင်ခင်းရင်တစ်ဖြင့်ပဋိစ္စသမုပ္ပါရဲ့ကွင်းဆက်တွေကိုအာလုံးပြီးတဲ့တဲ့ဥဒန်းကျူးပါတယ်အဲ့ဒီဥဒန်းကျူးပြီးတဲ့နောက်ပိုင်းကျတော့ဟုတ်ပြီအဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်ဒါတော့မှန်ပြီအဲ့တော့ချုပ်ချင်ရင်ဘာလုပ်ရမလဲလို့တကပထမအကျင့်ဒုတိယအကျင့်ဆင်ញင်တော်မူပါတယ်အဲ့လိုဆင်ញင်တော်မူတဲ့အခါကျတော့ အာဝိဇ္ဇာချုပ်ခဲ့ရင်သင်္ခါရလည်းချုပ်သည်ပေါက်ပြီးအဲ့တော့သင်္ခါရချုပ်ရင်ရောဝိညာဉ်ချုပ်ပြီးအဲ့ဒီကနေနာယုတ်တလာယရဏဖာတဝေဒနာချုပ်သည်အဲဝေဒနာချုပ်လို့ခံစားမှုမရှိရင်တဏှာလည်းချုပ်ပြီးအဲတဏှာချုပ်လို့ခံစားမှုမရှိရင်အဲတဏှာမရှိတော့ဘူးဆိုရင်ဆွဲလာမှုဆိုတဲ့ဥပါဒါမရှိတော့ဘူးအဲ့ဒီဥပါဒါမရှိလို့ရှိရင် ဘဝလည်းမရတော့ဘူးအဲဘဝမရလို့ရှိရင်ပฏิတမင်နေရခြင်းဇာတိဥရာခြင်းသရာတေရခြင်းမရဏနဲ့တကွတောကပฏิဒီဝဒုက္ခဒေါမနတာဥပါယာတအစရှိတဲ့မိတွေလည်းအလုံးခြုံငိမ့်ပြီလို့ဒီလိုပဋိစ္စသမုပ္ပါရဲ့ပฏิလောမလို့ခေါ်တဲ့အပြန်ကိုတခါဆင်ញင်တော်မူပါတယ်အဲ့ဒီဆင်ញင်တော်မူတဲ့အတိုင်း အာယုံပြုလို့အထင်ရှားအရှိအရှိတိုင်ပြီးတဲ့ကာလကိုတခါဒုတိယံပြီးအလွန်ဝမ်းမြောက်တော်မူတဲ့အတွက်တခါယရာဟဝေပါတုဘွန်တိဓမ္မာ အာတာပိနောသာယတောဗြမနာတအထာတကင်္ခံဝေပယန္တိတပါယာတော့ခယံပစ္စယနာအဝေတိလို့အဲ့ဒီဥဒန်းကိုကြိုးတော်မူပါတယ်ဒီဥဒန်းကလည်းခုနကတို့အဲပြောခဲ့ကြတဲ့အတိုင်းအကျဉ်းအခါမှာ ကြောင်းညစိုက်ထုတ်တဲ့ရက်ဇံကိုဝင်စားတဲ့ရက်ကမကောင်းမှုမှာအပပြုပြီးသောပုဂ္ဂိုလ်အားဒီပဋိစ္စသမုပ္ပါရဲ့ပြချင်းရဲ့အကြောင်းတို့ဟာပါထင်ရှားစွာညာဝမှာဖြစ်ပေါ်လာကုန်ပြီတဲ့အဲဒီထင်ရှားစွာဖြစ်ပေါ်လာသောခါ၌ထိုမကောင်းမှုမှာအပပြုပြီးသောပုဂ္ဂိုလ်အားအဲဒီအဝိဇ္ဇာသင်္ခါရအစရှိတဲ့ပဋိစ္စသမုပ္ပါတို့ရဲ့ပုံကောင်းတို့အကားတို့ဓာတ်တို့ အဲ့ဒီအာလုံးတွေကိုထွေးအောင်တုံပြစ်လိုက်ပြီလို့ဆိုလိုတယ်ဒါရောမို့အဲ့လိုထွေးဟံထွေးအောင်တုံပြစ်လိုက်ပြီးတဲ့အတွက်ကြောင့်နဲ့အဲ့ဒီပုဂ္ဂိုလ်သည်ုံခန်းရာအကြောင်းနဲ့တကွာသောတရားတို့ကိုသိပြီးခံစားပြီးပြီလို့အဲ့လိုလေးဥဒန်းကျူပါတယ်အဲ့တော့တန်ဃာတော်ရှင်ကောင်းရှင်များပေါင်းတို့ဘုရားဘုရားရှင်ဟာ ပထမတတဟရဲ့နောက်ဆုံးနေ့ဒုတိယအကြိမ်ပဋိစ္စသမုပ္ပါတို့ရဲ့သက်ရဟတို့ရဲ့ဖြတ်ပုံဖြာနည်းဂုံဘုံဂုံနည်းတို့ကိုသင်ရင်လို့အရှိအရှိအတိုင်းပြီးတော့အတိုင်းဝန်တာလုံးလို့ဥဒန်းကျူးခဲ့ပါတယ်ဗျာအဲ့ဒီဥဒန်းကျူးရဲ့အတိုင်းအဖူးချိန်မှာလည်းပဲအရှင်ဘုရားတို့ရဲ့ဥတီထက်၌ရှိလျက်ရှိသောရွှေချက်သူဘုရား ကိုယခုပွင့်သောအချိန်ပွင့်သောကာလဖြစ်နေပါသဖြင့်ဘုရားရှင်ရဲ့ကိုစားဘုရားရှင် အာယုံပြု၍ဥဒန်းကျူတော်မူသကဲ့သို့သံဃာတော်ရှင်ကောင်းရှင်များပေါင်းတို့ကလည်းပဋိစ္စသမုပ္ပါရဲ့ပတိလောမနေဖြင့်ဆင်ခြင်၍ယရာဝိပါတုဘဝန္တိဓမ္မာဖြင့်ဥဒန်းကျူတော်မူကြပါကုန်သို့ဗျာအာဝိသာယဝိဝအာတိတဝိရာဂနိရောဓာ သင်္ခါရနိရောဓသင်္ခါရနိရောဓဝိညာဏနိရောဓဝိညာဏနိရောဓနာမရူပနိရောဓနာမရူပနိရောဓသာသနာနိရောဓသာသနာနိရောဓသာသနာနိရောဓသာသနာနိရောဓဝေဒနာနိရောဓဝေဒနာနိရော နိရောဓဥပါဒနာနိရောဓဥပါဒနာနိရောဓဘဝနိရောဓဘဝနိရောဓသာတိနိရောဓသာတိနိရောဓသရမရဏသောတာပတိဒေဝဒုက္ခသောမနတာဥပါယာတံနိရောဓာတိဤဝိယတဝိဝလာတာ ဒုက္ခခန္ဓာကဒီရောဟောတိတခါဖရာတပည့်တော်တို့အဲ့ဒီပထမပလင်ကနောက်ဆုံးတတ္ထဖြစ်တယ်နောက်ဆုံးနေ့မှာပါပဲဖရာရှင်ဒီပဋိစ္စသမုပ္ပါတို့ရဲ့အနုလုံဖြစ်တဲ့အဝိဇ္ဇာကြောင့်သင်္ခါရဖြစ်ပြီးတို့ရဲ့ပလန်းအနုလောမကိုလည်း ထပ်ပြီးတော့ဆင်ញင်တော်မူပါတယ်ဒါကအဲ့လိုဆင်ញင်ပြီးရင်ပဋိစ္စသမုပ္ပါဒ်ရဲ့ပြာလန်းသို့မဟုတ်တန္တရာပြာလန်းဖြစ်တဲ့အဝိဇ္ဇာခြုံငင်းရင်သင်္ခါရခြုံငင်းဘုံအဲ့ဒီပတိလောမကိုလည်းထပ်မှန်၍ဆင်ញင်တော်မူပါတယ်အဲ့တော့ဒီလိုဖြစ်ရင်ဒီလိုဖြတ်လို့ရသည် အဲ့ဒါကိုဆင်ញင်ပြီးတော့တခါအရှိ အရှိတိုင်းပြီးတော်မူတဲ့အတွက်ဝမ်းမြောက်တော်မူလုံးလို့တတိယအကျိန်ယရာဝေပါတုဘွန်တိဓမ္မာအာတာပိနောသာယတောပြမနာတဝေရူပယံတိတ်တိမာရတိနံသူရိယောဝဩဘာတိယမန္တလိခံဆိုတဲ့ဂါထာတော်ဖြင့်ဥဒန်းကျူပါတယ်သူ့ဆိုလိုတာတော့အကျဉ်းခါမှာ အာတာပိဝရိယလို့ခေါ်တဲ့တာမပရံဝရိယနဲ့အာထုတ်လျက်ကအဲဇံလို့ခေါ်တဲ့ကိလေသာတို့ကိုရှုမှတ်မှုတတိကိုရှုမှတ်လျက်ကမကောင်းမှုမှာ အပပြုတ်ပြီးတော့သူအားတို့ပဋိစ္စသမုပ္ပါဒ်ရဲ့အပြန်အလှန်နဲ့တကွာပဋိစ္စသမုပ္ပါဒ်ကြောင့်ဖြစ်နေတဲ့ကိလေသာအာလုံးတို့ကိုတရားသဘောအာလုံးတို့ကို သူ့ရဲ့ညာဝမှာထင်ရှားဖြစ်ပေါ်၍လာကုန်ပြီ ထိုသို့ထင်ရှားဖြစ်ပေါ်၍လာသောအခါ၌ထိုပုဂ္ဂိုလ်အားဘုရားတပည့်တော်တို့ကောင်းကင်မှာနေမင်းဤထွက်တူလာတဲ့အခါအမိုင်းမောင်အားလုံးနှစ်ခုလုံးကိုမှုတ်လွင့်ဖြစ်လိုက်သလိုတဲ့မမင်းရဲ့သစ်ပင်နဲ့တကွာအားလုံးတို့ကိုလည်းပဲဒီအကြောင်းတစ်ခုကိုသိခြင်းအပြင်မှုတ်လွင့်ပြစ်လိုက်ပြီသုခသာသနာအနေတော်ကိုသုံးနေပြီလို့အဲလိုဥဒန်းကျူးတဲ့ခါသာပါဗျာ အဲ့တော့တန်ဃာတော်ရှင်ကောင်းရှင်များပေါင်းတို့ဖရာဖရာရှင်သည်သက်ကလေးတရားသုံးခုနေ့တဆုံလာပြီကျော်9ရက်နေ့သုံးမဟုတ်10ရက်နေ့မနေ့မှာပဋိစ္စသမုပ္ပါအနုလုံအားဖြင့်ပฏิလုံအားဖြင့်ဆင်ញင်တော်မူအဲ့ဒီကပတ်ချင်းကိုတလကောင်ပြချင်းကိုတလကောင်နှစ်ခုလုံးရဲ့အကြောင်းချင်တာတို့ကိုအကုန်သိတဲ့ဖြင့်ယရာဝေနဲ့ ဥဒန်းကျူတော်မူပါတယ်ဗျာအဲ့ဒီဥဒန်းကျူတော်မူတဲ့အတိုင်းတန်ဃာတော်အရှင်ကောင်းရှင်မြတ်ပေါင်းတို့ကလည်းပဲယခုအရှင်ဘုရားတို့၏ဥဒိဋ္ဌဲ့၌ပွင့်တော်မူလျက်ရှိသောရွှေချက်သူဘုရားရှင်အာဘုရားရှင်ပဋိဒ္ဒသမုပ္ပအနုလောမနိပတိလောမနိဆင်ရင်တော်မူသကဲ့သို့ဆင်ရင်တော်မူဆင်ရင်တော်မူပြီဘုရားရှင်ယရာဟဝေဖြင့်ကောင်းကင်မှာနေမင်းထုံးပသကဲ့ တစ်ဖက်သို့နေမင်းထွန်းပါတစ်ဖက်ထွန်းပါသဖြင့်အမိုက်ပေါင်ကိုလည်းပယ်ဖြောက်ပြီးတစ်ဖက်သို့နှစ်ခုလုံးပြီးတစ်ဖက်သို့မာမင်းရဲ့စစ်တီအပေါင်းကိုလည်းပဲမာမင်းနဲ့တကွာအားလုံးမှုန့်လွင်ပြစ်လိုက်ပြီလို့ဥဒန်းကျူးတဲ့အတိုင်းရှင်ဘုရားတို့ကလည်းပဲဒီပွင့်တစ္ဆာဘုရားရှင်ရဲ့ကိုစားဥဒန်းကျူးတော်မူကြပါကုန်ဘုရားအာဝိဇာပိစယသင်္ခါရာ သင်္ခါရပိတယဝိညာဏဝိညာဏပိတယနာမရူပနာမရူပပိတယသာလယရဏသာလယရဏပိတယဖာသောဖာတာပိတယဝေဒနာဝေဒနာပိတယတနာတနာပိတယဥပါဒနာဥပါဒနာပိတယဟောဘဝပိတယဓာတိဓာတိပိတယသရာ မရဏသောကပฏิဒီဝဒုက္ခဒေါမနတာဥပါယာတာသံဘဝန္တိဧဝမိတတာဒီဝလတာဒုက္ခခန္ဓာတာသမုရယောဟောတိအာဝိခာယဒွေဝအတိတာဝိရာဂနိရောဓသင်္ခါရနိရောဓသင်္ခါရနိရောဓ ဝိညာဏနိရောဓဝိညာဏနိရောဓနာမရူပနိရောဓနာမရူပနိရောဓသာသနာနိရောဓသာသနာနိရောဓဘာသာနိရောဓဘာသာနိရောဓဝေဒနာနိရောဓဝေဒနာနိရောဓသနာနိရောဓသနာနိရောဓဥပါရဏနိရောဓ ဥပါရဏနိရောဓဘဝနိရောဓဘဝနိရောဓသာတိနိရောဓသာတိနိရောဓသရာနရဏသောကပတိဒီဝဒုက္ခဒေါမနတာဥပါယာတာနိရောဓာတိဧဝမိတတာဧဝလာတာဒုက္ခခန္ဓာတာနိရောဓောတိ ယရာဝိပါဒဝန္တိဓမ္မာအာတာပိမောသာယတောဗြဟ္မနာတာဝိရူပယံတိဋ္ဌတိမာရပိနာသူရိယောဝါဩဘာတိယမန္တလိခံဘုရားရှင်ပထမတတ္တဟမှာထောင်တော်မူရဲ့ တဲ့အာလုံးဖြစ်ပါသည်ဒါပြီးတော့ဒုတိယတတ္တဟအာနိမိတာကုံဒါပြီးတတိယတတ္တသင်္ကမဌာနဒါပြီးသတုဒ္ဒတတ္တဟာဖြင့်ဘုရားတပည့်တော်တို့ဘောဓိပင်ရဲ့ရာဟုတောင်းမှာရှိ ရှိတဲ့နတ်တွေဖန်ဆင်းထားတဲ့အတွက်ယရနာကရရွှေအင်းလို့ခေါ်တဲ့ကျောင်းတော်မှာသတင်းသုံးပါတယ်အဲ့ဒီသတင်းသုံးနေမှုတဲ့အချိန်မှာဘုရားရှင်ဒီ အဘိဓမ္မာလို့ခေါ်တဲ့ခန္ဓာနဲ့ပတ်သက်တဲ့အာယရဏနဲ့ပတ်သက်တဲ့ဓာတ်သစ္စာတို့နဲ့ပတ်သက်တဲ့အလွန်ခက်ခဲနဲ့နေသောတရားတော်တို့ကိုသင်ញင်ပါတယ်။အဲ့ဒီသင်ញင်တဲ့အချိန်မှာ ပထမဆုံးအဘိဓမ္မာရဲ့ကျမ်းကသအစာကျမ်းကသာပြီးပြင်တယ်နောက်ဆုံးဖြစ်တဲ့ပဋ္ဌာန်းကျမ်းရောက်သောကာလကြာမှဘုရားရှင်သည်သူ့ရဲ့သမ္မုဒ္ဒဉာဏ်ဤကျက်စားရာ လူလွန်ရာဖြစ်တဲ့အတွက်ရောင်ရည်တော်6ပါးနဲ့တကွာအာလုံးကိုမျိုးတော်မူပါတယ်အဲ့ဒီကိုမျိုးတော်မူသည်ကိုအကြောင်းပြု၍ယခုခါ၌ပဋ္ဌာန်းဒေသနာတော်ကိုရွတ်ဖတ်ရပါတယ်။တန်ဃာတော်ရှင်ကောင်းရှင်များပေါင်းတို့ဗျာဖရာရှင်သည်တက္ကရတရား၃ခုနှစ်တထုံလားပြီကျော်နယုံလာသန်း၄ရက်၅ရက်လောက်ရောက်တဲ့အချိန်မှာသတုတ္တတ္ထ စာများတော်မူပါတယ်ဗျာအဲ့ဒီစာများတော်မူတဲ့အချိန်အပြီးတမှာဒေသနာတော်တို့ကိုတရားမိတရားတဆင်ပြီးတဆင်အာယုံပြုပြီးနောက်ဆုံးပဋ္ဌာန်းကျမ်းရောက်သောကာလ၌ရောင်ကြီးတော်6ပါးနဲ့တကွာဘုံတော်6ဆုံးဖရာရဲ့ဂုံများအာလုံးပွင့်ပေါ်တော်မူပါတယ်ထို့အတူယခုလည်းပဲအရှင်ဖရာတို့၏ဥဒိဋ္ဌ၌ပွင့်တော်မူလျက်ရှိသောရွှေချက်သို့ဖရာရှင်အား ဖယားရှင်ရဲ့ကူသာပဋ္ဌာန်းတရားတော်တို့ကိုအာယုံပြုသောအပြင်ရုပ်ရုပ်ဖတ်တည်းစေသောအပြင်ဖယားရှင်အားရောင်းတော်ဖွင့်တော်မူကြပါကုန်အရှင်မြတ်တို့ဖယားဟိတုပိစယောအာရမဏပိစယောအတိပတိပိစယောအနန္တပိစယောအနန္တပိစယောသဟသာတပိစယော အင်ညာမင်းညာပိတယောနေတယပိတယောဥပါနေတယပိတယောပုရိသာကပိတယောပိသာဘာကပိတယောအာတဝနာပိတယောကာမပိတယောဝိပါဒပိတယောအာရပိတယောပိတယပိတယောသာနာပိတယောမေတ္တာပိတယောဓမ္မယောပိတယော ဝိကလောကပိတယောအာလိပိတယောနာလိပိတယောဝိသကပိတယောအာဝိသကပိတယောဟောတိဒါကဘုရားတပည့်တော်တို့သတုဋ္ဌတတမှာဘုရားရှင်ဆောင်ရွက်တော်မူချက်ဖြစ်ပါသည်ဒါပြီးပင်သမတတဟဘောဓိပင်ရဲ့အခြေအရအစာဘာလညောင်းပင် စိတ်ကြောင်းသမားတို့နားခိုရာညောင်ပင်ဖြစ်တဲ့အတွက်အသာပါလာညောင်ပင်ဒီညောင်ပင်မှာလည်းအထုလုံဆောင်ခြင်းမရှိပါဒါပြီးသထမတတပြေမုံတင်တာအာယမဟာဘောဓိပင်ရဲ့အင်္ဂါတောင်းအရာမှာရှိတယ်လို့ဆိုပါသည်အဲ့ဒီအင်္ဂါတောင်းအရာမှာလည်းအထုဆောင်ရွက်ခြင်းမရှိပါဒါပြီးသတ္တမတတပြေဘောဓိပင်ရဲ့တောင်းအရာ မှာရှိတဲ့လင်းလုံးဘောဓိဆိုတဲ့နေရာမှာသတင်းသုံးတော်မူပါအဲ့ဒီသတင်းသုံးတဲ့အချိန်30ပုံသားအပေါင်းတို့ပေါ်မှာမေတ္တာကရုဏာမုရိတာဥပေက္ခလို့ခေါ်တဲ့ဓမ္မဝိဟာရမြတ်သောနေခြင်းဖြင့်နေတော်မူသောခြင်းဖြစ်ပါတယ်အဲ့ဒီနေတဲ့အချိန်မှာပထမသဗ္ဗေတ္တာသာရှိတဲ့မေတ္တာဖို့အနောဒိတာက5မျိုးဩဒိတာဆိုတဲ့ရည်မွန်းတာက9မျိုး အဲ့ဒီမရည်ညွှန်း၅မျိုးရည်ညွှန်း9မျိုးနဲ့မေတ္တာပို့ဒါပြီးတော့မှဒီတာဖရဏမေတ္တာလို့ခေါ်တဲ့အရာ၄မျက်နှာရှင်းမျက်နှာဆယ်မျက်နှာမှာရှိတဲ့အဲ့ဒီမရည်ညွှန်း၅ဦးရည်ညွှန်း9ဦးတို့ကိုမေတ္တာပို့ပြန်ပါတယ်ဒါပြီးဒီ31ပုံမှာညီပေါ်မှာကြည်ထဲမှာ ကောင်းခင်မှာတည်နေတဲ့တတ္တဝါအလုံးတို့ကိုဒုက္ခကင်းအနိကဘေးရမှာကင်းဖို့ရမေတ္တာပွားတော်မူပါတယ်ဒါဖရာတပည့်တော်တို့လင်းလုံးဘောဓိလို့ခေါ်တဲ့တတ္တမတတ္တဟအချိန်အပြည့်ရောက်ထားရင်နေယုံလာပြီကျော်73ရက်နေ့လောက်ကနေပြီးဝါသူလာသာ9ရက်6ရက်လောက်ထိသတင်းသုံးချိန်ဖြစ်ပါတယ် အဲ့ဒီမှာမေတ္တာဖို့မှာမေတ္တာဖြင့်မေတ္တာပူခြင်းမေတ္တာဖြင့်ကရုဏာဖြင့်မေတ္တာပူခြင်းမုဒိတာဖြင့်မေတ္တာပူခြင်းဥပိ္ပခာဖြင့်မေတ္တာပူခြင်းလို့လေးမျိုးပွဲသွားပါအဲ့ဒီမှာပထမဆုံးဟိုရေညွှန်းမရေညွှန်းသို့မဟုတ်မရေညွှန်းရေညွှန်းကစ၍လျှောက်ထားရင်သဗေသတာဒါ30တပုံသားအလုံးကိုရေညွှန်းပါသို့တော်လည်း ထူးအားဖြင့်အရေဘုံပြိတာအတူတကယ်ပုံမှာရှိတဲ့တတ္တဝါတွေကိုအထူးပြင်ညွှန်းပါတယ်။တပိပါဏာဆိုတာထွက်တဲ့ဝင်တဲ့ရှိတော့လူဒီနဲ့လူသားတွေနဲ့တရိษံတတ္တဝါအလုံးဆိုတော့လည်းပဲဒီလူသားနဲ့တရိษံကိုအထူးပြုရင်ညွှန်းပါတယ်။တပိဘူတာဆိုဒီမှာအဲရုပ်စုံနာစုံရှိတဲ့နတ်ပြည်6ဓာတ်ဇမာမှာ 15ပုံသောပုဂ္ဂိုလ်များကိုရည်စူးပါတယ်30ပုံသာအားလုံးဆိုတော်လည်းပဲအထူးပြုကိုဆိုလိုပါသည်ပြီးတော့တို့သပေပုဂ္ဂလာဆိုဒီမှာပုဂ္ဂိုလ်ဖြစ်စရင်ဝင်တော်လည်းပဲမမြင်အပ်သောအရုပ၄ပုံမှာရှိတဲ့ပုဂ္ဂိုလ်တွေကိုအထူးပြုပါတယ်ဒါပိသပေအတ္တဘာဝပရိယာပါဏာဆိုတာကိုအတ္တဘော၌အကျိုးဝင်တဲ့အသိဉာဏ်ပုဂ္ဂိုလ်တွေကိုအထူးပြုပါတယ် 30ပုံသာအားလုံးဆိုတော့လေမရင်ညွှန်းမှုဆိုတော့လည်းပဲအဲ့ဒီမှာရင်ညွှန်းတာလေးတွေအနည်းငယ်များပါပါသည်ဒါပြီးအဲ့ဒီဘုံအားလုံးကအဲ့ဒီ၅မျိုးထဲမှာရှိနေတဲ့ရင်ညွှန်းတာတွေကြတော့သာဘာအိထယောသာဘိပုရိသာဒါကအစုံတစ်ခုယောက်ျားနဲ့မိန်းမဖူမဒါပိသဗေရိယာသဗေနာရိယာဒါက အရိယာဖြစ်ပြီးတော့သူအရိယာမဖြစ်သေးတော့သူဒီလိုလဲအစုံတစ်ခုထားပါလေဒါတိပတ္တာဒီပါတာလေးနှုတ်တာတာလေးဥပါတိကာဒါကနတ်ဓမ္မအာလုံးဒါဖြစ်သူဒါပိကြံတဲ့ဝိနိပါတိကဘေးဖြင့်အစွဲရှိရာကြာရောက်နေရတယ်ငရေတရိသံပြိတာအတူတကယ်အစရှိတဲ့ဝေမာနိကအာလုံးဒါတွေကိုရည်စူးပြီးတော့အဝေရာဟွန်တု ရာမရှိသည်ဖြစ်ကြပါစေအဗျာပိသာဟွန်တုသိုးရင်ကြောင်းညကင်းကြပါစေအနိသာဟွန်တုသိဆင်းရဲခြင်းကင်းကြပါစေပြီးတော့ဒုက္ခိအဒါနံပရိဟာရန်တုကိုယ်ကိုယ်ကိုချမ်းသာအောင်နေတတ်ကြပါစေဆိုဒါကဘုရားတပည့်တော်တို့မေတ္တာဖြင့်ပို့သောမေတ္တာပို့လို့ခေါ်ပါတယ်။ဘာဖြစ်လို့တော့ဘုရားရှင်သည် အတွင်းညာအပြင်ညာကိုအောင်တော်မူပြီးတဲ့အတွက်ရှိရှိသမျှကိလေသာအလုံးကိုလည်းဝါသနာနဲ့တကွသပြီးတဲ့အတွက်သူ့မှာရာမရှိတော့သလိုကြံတဲ့ဝိနေယအလုံးလည်းသူလိုလဲသူလိုပဲကိုတော်တိုင်းကိုတော်လိုပဲရာမရှိအောင်သူရင်ကြောင့်ရမရှိအောင်စိတ်စိတ်ဆင်းရဲမှုမရှိအောင်ကိုကိုကိုချမ်းချမ်းသာသာနေတတ်အောင်ဓာန်တူထား၍မေတ္တာပို့ပါれ ဒါပြီးဒုက္ခမုံသန္တုဒါကဘုရားရှင်ကိုယ်တော်တိုင်တော့ဘာကာယိကဒုက္ခလည်းရှိတော့ပါဘူးသေရတိကဒုက္ခလည်းမရှိတော့ပါဘူးဘာဒုက္ခမှရှိတော့ဘူးသို့တော့30ပုံသောဝိနည်းအလုံးတို့ဟာကာယိကဒုက္ခသေတတိကဒုက္ခမိမိကြောင့်ဖြစ်တဲ့ဒုက္ခသူတစ်ပါးပြီးလို့ဖြစ်တဲ့ဒုက္ခ အဲ့ဒီဒုက္ခအလုံးမှာမလွတ်ပုံတွေကိုတနာတော်အာပြင်ဩငါနုသင်္ခါလဒုက္ခလည်းပဲသူတို့လိုသင်္ကန်းတော်တို့နဲ့သွားတဲ့အတွက်ဒုက္ခမျိုးစုံရောက်ခဲ့ပြီလို့နုသင်္ခါလကကိုတော်တိုင်းကိုတော်မြတ်နဲ့ဓာန်တူထားပြီးပို့တဲ့အတွက်ကရုဏာနဲ့ရှင်သောမေတ္တာဘုဒါပြီးယာထာလာဒတံပတိတောမာဝိကိသံတု ဒီဟာကတော့ပြင်ရရှိသောသီးစဉ်ဥစ္စာမှာမယုတ်လျော့ပါစေနဲ့ဆိုဒါကတော့ဘုရားရှင်ကိုယ်တော်တိုင်ကတော့ဘယ်လတ်လာပါကမှလည်းမယုတ်လျော့တော့ပါဘူးဘုံတော်ကံတော်ညာတော်အနန္တော်လေးတင်ခြင်းနဲ့ကဘာတသိင်္ဂါလာပါလုံးသူဖြစ်ကျင်နေတဲ့ပါရမီတော်ကတပြားသာမှမယုတ်လျော့တော့ပါဘူးသို့တော်သတ္တဝါဟိုတန္တရာမှာကျင်လည်နေတဲ့တတ္တဝါတွေမှာတချို့အထက်တန်းစားဖြစ်တော်လည်းပဲအောက်ရောက်တချို့အောက်ကနေထက် ကြံတဲ့လူတဲ့နဲ့အဲ့လိုဖြစ်နေတဲ့ပုံကိုယ်တွေကြည့်အဲ့ဒီမှာအထက်ကနေအထက်ကိုရောက်နေတဲ့ပုံကိုယ်တွေအောက်ကိုပြန်မကြစေလိုသောစေတနာနဲ့ရာပြီးသောသီးစဉ်ရာဓုဥစ္စာများမှာမယုတ်လျော့ပါစေနဲ့လို့ဝန်းမြောက်ဝန်းသာအပြင်ပို့တာတဲ့မေတ္တာနှင့်ရှင်သောမုဒိတာနှင့်ရှင်သောမေတ္တာဘုဘာဖြစ်လို့တော့သူနုစဉ်ကာလတုန်းကလည်း အထက်တန်းကဘဝလူမင်းအထာထနာမင်းအထာထပြမမင်းထထနေကြတော့ကဝမ်းမြောက်ဝမ်းသာနဲ့ချမ်းချမ်းသာသာနေကြရတာကိုကြည်၍သူနဲ့ဓာန်တူထား၍ပူသောမူရိတာနဲ့ရှင်သောမေတ္တာဘုဒါပိကာမတကားဆိုတာတော့ဘယ်လိုပဲမိမိကမေတ္တာတွေပို့ဖို့သူ့ကံကြောင့်တရားသူ့စေရနာသူ့အစွဲလမ်းတိုင်းအောက်ကြမယ်ပုဂ္ဂိုလ်ဒီအောက်ကြ အထက်တက်မဲ့ပုဂ္ဂိုလ်တွေအထက်တရားတာကြည်၍ဘုရားရှင်သည်ဥပိ္ပခာသိမ့်နဲ့မိမိတို့ပြုလုပ်သောကောင်းမှုဆိုးမှုအတိုင်းကောင်းတံဆိုးတံများကိုခံနိုင်ခံကြပန်ကြပါစေသို့မဟုတ်မိမိပြုသောအပြုအပြုအမူသည်မိမိသာခံရမည်အဖြစ်ကိုသဘောပေါက်ကြပါစေလို့ဥပိ္ပခာနှင့်ရှင်သောမေတ္တာဘုရားကိုပွားတော်မူပါတယ် ဘာဖြစ်လို့တော့ဘုရားရှင်ကိုတော်တိုင်လဲနုစဉ်ကာလတုန်းကသူ့အစွဲကြရာသူ့ကံကျူးလွန်ရာ သူဖြစ်ခဲ့တဲ့အတိုင်းအဲ့ဒါလေးကို သူနဲ့ဓာနုထား၍မေတ္တာပို့ပါတယ်အဲ့တော့ဒီသာဖရဏကလည်းဒီဟာပါပဲ။အိုးဥဒ္ဒရာဝဘွဲကာစဆိုတာကြတော့မိဘောမှာဒီမှာကောင်းကင်မှာရှိတဲ့တတ္တဝါအလုံးမြင်အမမြင်အအနိဝေဒီကိုနိဝေရာသ ယံကင်းနိဒုက္ခာသဒုက္ခကင်းနုပ္ပတဝဆိုတာအနိကကာပြီးဖြက်စီးတဲ့နှင်းနဲ့ယာမကင်းရပါသေးလို့ပြစ်တာပါအဲ့တော့သံဃာတော်ရှင်ကောင်းရှင်များပေါင်းတို့ဘုရားဘုရားရှင်သည်တတ္တမတတ္တဟဖြစ်တဲ့လင်းလုံးဘောဓိပင်အောက်ကနေပြီး30ပုံသားအမြင့်လေးလည်းရှိအနိုင်လေးလည်းရှိအလဲလတ်တွေလည်းရှိအဲ့ဒီတတ္တဝါအလုံးတို့ကို မေတ္တာဖြင့်မေတ္တာပို့တော်မူခြင်းကရုဏာဖြင့်မေတ္တာပို့တော်မူခြင်းမုဒိတာဖြင့်မေတ္တာပို့တော်မူခြင်းဥပိ္ပခာဖြင့်မေတ္တာပို့ခြင်းပြုတော်မူတကယ်သို့တန်ဃာတော်ရှင်ကောင်းရှင်များအပေါင်းတို့ကလည်းပဲယခုအရှင်ဘုရားတို့၏ဥထိထက်၌ရှိသောရွှေချက်သူဘုရားရှင်ပွင့်တော်မူသတတ္တဟနှင့်အတူဘုရားရှင်ရဲ့ကိုယ်သားမေတ္တာပွားတော်မူကြပါကုန်ဗျာ သာဝေသတာသာပေပါဏာသာဝေဘုဒ္ဓသာဝေပုဂ္ဂလာသာဝေအတ္တဘာဝပရိယာပါဏာသာဝေဣတိယောသာဝေပုရိသာသာဝေအရိယာသာဝေသမရိယာသာဝေဒီဝါသာဝေမနုဿာသာဝေဝိပါတိကာ အာဝိယဝန္တုအာဂမိသာဝန္တုအာနိသာဝန္တုသုခိအာဌာနံပရိဟာရန္တုဒုက္ခမုသန္တုယာတာလာရသမ္ပတိတောမဟာဝိကိသန္တုကာမတကာပူရာတိမာယာသီတာယပိစိမာယာသီတာယဩဒရာယသီတာယ သတိနာယသိတာယပူရာတိမာယအနုပိတာယသီသိမာယအနုပိတာယဩဒနာယအနုပိတာယသတိနာယအနုပိတာယသာဘိဣတိမမာယသိတာယဥပရိမာယသိတာယသာဘိသတ္တာသာဘိမာနာသာဘိဘုဒ္ဓသာဘိဘုရား ပါရိအတ္တဘာဝရိယပါဏာသာမာရိယောသာဝေဝိတာသာဝေရိယာသာဝေမရိယာသာဝေဇီဝသာဝေမနုဿာသာဝေဝိပါရိတာအာယအဝုအာယနိတာအဝုအနိတာအဝုဒုက္ခသနာပြရာလူ သုသာဘုသာယာရာမရသမာတိတာမဟာဝိယသုသမသာဩဒ္ဓာယာဝဝေဘာသာအရောယာဝအဝိတောသမတာသကဝါယေတုယိတတာပထဝိကရာအာရာဘုသာယေယသာယေဝသာနုပါဒဝါဩဂာယာဝ မဝေသာသအတောယာဝဝိယောသမန္တာသတ္တောဤသူဒီပတ္တာဝုရတိသာအဝယိသာတိဝိယသာယေဝသာလောကတဝါဩဃာယဝဝေသာသအတောယာဝဝိယောသမန္တာသတ္တောဤသူဒီပတ္တာအာဂတိသာ အာယုတာနိဝေယတာနိဝါဒာဒုက္ခယဝါခေါင်းဆုံးတတမတတဟောတတဟမှာပါပဲဖရာရှင်မိသူ့ကဲ့သို့လင်းလုံးဘောဒီပင် အောက်မှာမြမဝိဟာရတရား၄ပါးနဲ့ပွားများနေတဲ့အချိန်ဒီဗမာပြည်က ဥက္ကလာပတိုင်းဆိုတာရှိအဲဒီဥက္ကလာပတကုံတိုင်းကတဖုတ်သားနဲ့ပလိကတို့ကအိန္ဒိယပြည်ကိုကိုရောင်းကုန်ဝယ်သွားအဲဒီမှာလှဲ900နဲ့ဗုဒ္ဓကာယနာကဖြာသွားတဲ့ချိန်တစ်ချိန်ကသူတို့နဲ့ရွှေမျိုးတော်ခဲ့ဘူးတဲ့နာမင်းကလူရောင်ဆောင်ပြီးဘုရားဖူးစီခြင်းလုံးလို့ဘုရားရှင်ပွင့်တော်မူနေတယ်သင်တို့သွားဖူးကြ အဲ့ဒီမှာဝန်တာအာရနဲ့တဖုတ်သားနဲ့ပရိကတော့သွားဘူးသွားဘူးတော့သူတို့ပင်လေဖြာရင်းနဲ့စားဖို့တောက်ဖို့လမ်းမှာသွားရင်းနဲ့စားဖို့တောက်ဖို့မတူးထမင်းလို့ခေါ်တဲ့ပေါက်ပေါက်ကိုပြားရည်နဲ့ဆုပ်ထားတဲ့ပြားမုံသွမ်းကိုကတ်တော်မူတယ်အဲ့ဒီကတ်တဲ့အချိန်မှာဘုရားရှင်ဟာစဉ်းစားတော်မူတယ် ရှေးဖျားရှင်တို့ထုံးကဒီလိုလှူလို့ရှိရင်ဘယ်လိုလက်ခံမလဲဆိုစဉ်းစားတော့တပိတ်တော်နဲ့လက်ခံနေဆိုဒါကိုသွားပြီးတော့မြင်တော်မူရောမြင်တော်မူတော့အဲတပိတ်အာယုံပြုတို့ကြပါသို့ပထမနာမင်းကြီးလေးပါးကဗရမ ्या တပိတ်နောက်မြာတပိတ်အဲဒီကနေရွှေတပိတ်ငွေတပိတ်အကုန်လုံးဟာတန်ခါနဲ့မအပ်တတ်တဲ့အတွက်ဘုရားရှင်က အားလုံးကိုပေတော်မူတယ်နောက်ဆုံးကြမှာကြောင်းညူသားအသင်းရှိတဲ့တပိတ်လေးလုံးရောက်လာတယ်အဲ့ဒီတပိတ်လေးလုံးကိုအဋိဌာန်တော်ဖြင့်တပေါင်းနဲ့ပြူပြီးတလုံးနဲ့ဖြစ်အောင်လုပ်ပြီးတဖုတ်သားနဲ့ပရိကတို့လူတန်းနဲ့ပြားမုံသွားကိုလူခံပါတယ်အဲ့ဒီအလူခံပြီးတော့ဖရာရှင်ဖုံးပြီးဖုံးပြီးပြီးအဲ့ဒီမှာတဖုတ်သားနဲ့ပရိကတို့ကတရဏဂုံတောင်း ဘုရားတပည့်တို့ကိုတပည့်တော်တပည့်ပြင်မှတ်တော်မူပါလို့ကြောက်အဲ့လျှောက်တဲ့အတိုင်းအဲ့ဒီချိန်မှာဒွေဝါတိကတရဏကိုချီးမြှောက်တော်မူပါတယ်ဗုဒ္ဓံတရဏံကိသာမိဓမ္မံတရဏံကိသာမိအဲ့ဒီတရဏကိုနှစ်ပါးပဲရှိပါသေးတယ်ဘုရားတပည့်တော်တို့တန်ခါဆိုတာအဲ့ဒီ103ခုနှစ်ဝါဆိုလားဖြင့်နေကြမှာသင်္သဝက်ကငါးဥပေါ်မှာဖြစ်တဲ့အတွက်သံဃာတရဏံကိစ္စမျိုးမရှိသေးပါ အဲ့ဒီဒွေးပါစီကတရဏဂုံတီးတီးပြီးတဖုဒ္ဒနဲ့ဗလိကတို့အဲ့ဒီကပြန်တော့ဟော ပြန်လာနေကြတော့အရှင်ဘုရားဘုရားတပည့်တော်တို့တိုင်းပြည်ရောက်တဲ့အချိန်ကြရင်အရှင်ဘုရားရဲ့ကိုယ်သားအရှင်ဘုရားဖြစ်နေအာအာဟိုကိုးကွယ်နိုင်အောင်တခုခုချင်းရောက်တော်မူပါဆိုတော့အာယုံပြုပြီးအာနာသုံးတာတော့သာမန်ပြုပါပါလေအဲ့ဒီသာနာရှိသူကို ဌာပနာ၍အဲ့ဒီတက္ကရတရားသုံးကိုနှစ်တတိယတစ်ပေါင်းမလောက်ကတည်လိုက်တာတပေါင်းလားပြည့်နေ့မှာအဲ့ဒီရွှေတကုံထီတော်တင်ပါတယ်အဲ့ဒီရွှေတကုံကြီးဖရာရှင်နဲ့ဘွဲဝါသူဖြစ်ပါတယ်အဲ့ဒီမှာဌာပနာပြုအဲ့ဒီချိန်ကနေပြီးတဖုဒ္ဒနဲ့ဗလိကတို့ဖရာရှင်ရဲ့သုံးမတော်တိုင်းအာထုတ်တဲ့အတွက်တဖုဒ္ဒကယဟန်ကိစ္စပြီးဗန္လိကကအနာဂံတည်တယ်လို့ဆိုပါတယ် အဲ့ဒါဒွေဝါတိကတရဏဂုံကိုဖရာရှင် အဖြစ်ဖရာရှင်ရဲ့လမ်းညွန်အဖြစ်နဲ့ဗုဒ္ဓနဲ့ဓမ္မကိုကံ၍ဖရာတပည့်တော်တို့တိုင်းပြည်ကို ပြန်လာပြီးအားထုတ်တဲ့အတွက်သူတို့နိဗ္ဗာန်ကိုကူးခတ်ပါတယ်အဲ့ဒါကိုရည်သူး၍အခုခါလည်းပဲသံဃာတော်ရှင်ကောင်းရှင်များပေါင်းတို့ဖရာတဖုဒ္ဒနဲ့ဗလိကာတို့အမွေရလာတော့ ဖရာကုံတရားကုံဖြစ်တဲ့ဣတိပိသောဘဂဝါတွက်ခါတော်ဂုံတော်နှစ်ပုဒ်ကိုတဖုဒ္ဒနဲ့ဗလိကာတို့အာယုံပြုသည်နေတူသို့မဟုတ်တဖုဒ္ဒနဲ့ဗလိကာတို့ကိုပွင့်တစ္ဆာဖြစ်တဲ့ဘုရားရှင်ကချီးမြှောက်တော်မူသည်ကိုအာယုံပြု၍ယခုလည်းပဲအရှင်ဘုရားတို့၏ဥဒိဋ္ဌ၌ကြွရောက်၍ပွင့်တော်မူလျက်ပွင့်စေဖြစ်သောဤရွှေချက်သူဘုရားရှင် အာဘုရားတပည့်တော်တို့ဘုရားဂုံတော်၉ပါးတရားဂုံတော်၆ပါးတို့ဖြင့်ယုံပွားတည်းစေ၍ပူဇော်မူကြပူဇော်တော်မူကြပါကုန်သို့အရှင်မြတ်တို့ဘုရားဣတိပိယောဘဝအရဟံသမ္မာသမ္ဗုဒ္ဓောဝေဒနာသမ္မာနောသူဝတ္တောလောကဝိသုမိအနုတ္တရာဝိသဓမ္မသရဏိ သာသာရိယမနုဿာနာပုဒ္ဓောတွယ်ခါသောဘဂဝတာလောသာရိတိကောအတ္တယိကောကေဝတိကောဥပါဒိကောသစ္စတဝိရိတာကောဟုညူတိသာမယာတိတော်တို့ဘုဒ္ဓတပုဏ္ဏဝိရိတာခွန်တရသာခွန်တရသမီးများကို အဓိကထား၍ဘုရားရှင်လေသူကိုယ်တိုင်ဘုရားဖြစ်ပြီးပြီးတိုင်အောင်သူ့ခုနှစ်ရသားခုနှစ်ရသမီးတို့ ကိုသူနဲ့အတူ ပါသေးခြင်းနဲ့အတွက်သူရဲ့သာနောမူကားမှာ ပြုကျင့်တော်မူသောဆောင်ရွက်ချက်များဖြစ်ပါလေရှင်ဘုရားအဲ့ဒီဆောင်ရွက်တော်မူပြီးတဲ့ချိန်ကြမှာသူ သူကိုယ်တော်တိုင်ဘုရားအဖြစ်ဝန်ခံ၍ဒေတာသာတွေလှည့်တော်မူပါမယ်ဘုရားဒါကြောင့်မို့ဘုရားရှင်ဒေတာသာတွေလှည့်တဲ့ကဲ့သို့ လှဲ့တော်မူကာနေအချိန်သူ့ကိုဇယံတော်ဘောရိယာမူလေးဖြင့်ရှေးဖရာဖရာတို့အဲဘောရိပင်နဲ့ရွှေပလင်အပါရာတိတပလင် အောက်မှာပြိဋိခံတစ်ခဲသို့ငါလည်းပြိဋိခံရပြီဆိုတဲ့ပရိတ်တော်ကိုအာယုံပြုရမှာပါဗျာယခုလေးပဲတန်ဃာတော်ရှင်ကောင်းရှင်များပေါင်းတို့ဗျာယနေ့ရွှေချက်သူဖရာရှင်လည်းပဲပွင့်တစ္ဆာဖြစ်ဖြင့် ဖျားရှင်သည်တတ္တဌာနသာတော်မူကားမှာဆောင်ရွက်တဲ့ကဲ့သို့ဒီဖျားရှင်ဤကူသားဖျားရှင်ဤသားတော်များဖြစ်သောရှင်ကောင်းရှင်များပေါင်းတို့ကဖျားရှင်ဤလှုပ်ဆောင်ချက်အတိုင်းဥဒန်းကျူးရင်ခြင်းအာယုံပြုခြင်းမေတ္တာပွားခြင်းအမှုတို့ကိုပြုလုပ်ခဲ့ပြီးကြပါပြီပြုလုပ်ခဲ့ပြီးတဲ့အတိုင်းယခုအရှင်ဖျားတို့ဤဥဒိဋ္ဌဲ့၌ကိဝသံပယ်ရရဲ့ရှိသောပွင့်တစ္ဆဒီရွှေချက်သူဖျားရှင်အားလည်းပဲ ဘိသိက်ခံသောအာပြင်ဇယံတော်ဘောရိယာမူတွေရုပ်ပွား၍အနေကစားတင်ပွဲရုပ်သိမ်းတော်မူကြပါကုန်သို့အရှင်မြတ်တို့ဘုရားဇယံတော်ဘောရိယာမူတွေသေဇာနာနိဝေနောဧဝမိဝသေယောတုဇယတုဇယမေအပရာဒိတာပါဏိတိတိဘုသူသောတေ အဘိဓိသဗ္ဗဗုဒ္ဓနာဧတဝတ္တောပမောတိသူနေသာလံသူမေသလာသူပဘာသာမူဒိတာသူသနောသူမူဒောသာသူယေယဓမ္မသာယတုပတေဒိနာကာယကမဝါဒမမမယတိနာပတေဒိနာမောကမဝဏီပရတိနေ ပဒဝေနာမိသတ္တဝါနာလဘာနာတိပဒတိနေတိယတာလာတာသုတိတာဘောရာဘုဒ္ဓသာရဏီအာရောလာသုတိတာဘောရာသဟာသမိညာတိတိအာသာလာတာသုတိတာဝေရောလာဘုဒ္ဓသာရဏီအာရောလာသုတိတာဘောရာသဟာသမိညာတိတိအာ တာဝိရမသုဒ္ဓသာတိအာရောအသုပိတာဝောဓာသာသမိယာမိအာလုံးသာတို့ခေါ်တော်မူကြပါသာသာ